တဏတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်တဘိုရလပိကျော်တရေ2022ခုနှစ်ဖေဖော်ဝါရီလ16ရက်ဘုဒ္ဓဥတိ၌အွန်လိုင်းမှာ ဟောကြားအပ်သောမြတ်ဗုဒ္ဓ၏အနမတကထေသနာအပိုင်း၅တရားတော် သုံးပေါင်း20နဲ့ဖွဲ့စည်းထားတဲ့အနာမတက်ကတန်ရုံမှာဒီကနေ့မာတုတုတ်ကစာပြီးတော့နိုင်မှတ်သားကြရအောင်ရသော်ပြသာဝတိမြို့စေရုံအကြောင်းမှာတရင်သုံးနေထိုင်တဲ့အချိန်အနာမတက်ကဒေသနာကိုဟောကြားခဲ့တာဖြစ်ပါတယ်အလုံးအတုတ်တန်ရဲ့ အစကတော့တော်တော်များများတူးတယ်မြတ်စွာဘုရားရဲ့ဥတီချက်ကလည်းတူးတယ်ပေါ့အနမတကောယံဘိခွေတန်တာရောဒီတန်တရာကြီးရဲ့အစကိုနောက်ပြန်ရှာတော့လဲတွေ့မှာမဟုတ်ဘူးမသိနိုင်ဘူးဆိုပြီးတော့တန်တရားရှိလာရှိနေရတဲ့တန်တရားကြီးအကြောင်းကိုမြတ်စွာဘုရားမိန့်ကြပြီးတဲ့အခါမှာထူးခြားတာဘာလို့ဆိုလို့ရှိရင် bright thought လို့ခေါ်တဲ့မဂ္ဂနဲ့အတွေးလေးတစ်ခုတွေးဖို့တွေးတတ်ဖို့ဒါအဓိကအနှစ်သာရပဲဒီမှာအတွေးလွဲသွားလို့ရှိရင်အပြောလည်းလွဲသွားနိုင်တယ်အလုပ်လည်းလွဲသွားနိုင်တယ်ဒါကြောင့်မို့မှန်ကန်စွာတွေးတောတတ်ခြင်းအပြင်အပြော လွဲမှားမှုလည်းမရှိတော့ဘူးအလုံးလွဲမှားမှုလည်းမရှိတော့သမသင်္ကပ္ပဆိုရယ်မဂ္ဂသာတိတောမှုကအမြဲတမ်းအရေးကြီးတယ်ဘာလို့လဲဆိုရင်လူတွေဟာတခုပြောမယ်ဆိုရင်လည်းတွေးပြီးမှပြောတာပဲတခုလုံးမယ်ဆိုရင်လည်းတွေးပြီးမှလုပ်တာရှိတယ်တွေးတော့ဆင်ញင်မှုဆိုတာပထမလာတာဖြစ်တယ် အဲ့ဒီအတွေးကမှားလို့ရှိရင်ကျန်တဲ့အပြောတို့လှုပ်တို့လည်းမှားသွားနိုင်တယ်ပေါ့ဒါကြောင့်မှန်ကန်စွာတွေးတောနိုင်မှုဆိုတာသိအရေးကြီးတယ်မှန်ကန်စွာတွေးတောမှုအတွက်ဘာတွေကအရေးကြီးလိုအပ်တုံးဆိုအသိပညာဘုဟုတ္တတွေလိုအပ်တယ်ပေါ့မမကန်တွေးတော့တွေးတော့တတ်ဖို့အတွက်ဘုဟုတ္တကြွယ်ဝဖို့လိုအပ်တယ် အနုဆိုရင်မမှန်တွေးနိုင်တာမဟုတ်တုဒ္ဒဆိုတာပညာရဲ့အစပဲဖြစ်တယ်လူတွေကတက္ကသိုလ်ကျောင်းနေသွားပြီးတော့ပညာသင်ကြတယ်ဆိုတာဟာတွေးတောဆင်ခြင်နည်းကိုသင်တာပဲဖြစ်တယ်အလုံးကသိယူမသားကြတာတွေးစရာတွေပဲသင်တာပဲဖြစ်တယ် ကဏန်းတင်တာပဲကြည့်ပြီးဘယ်ကဏန်းနဲ့ဘယ်ကဏန်းပေါင်းရင်ဘာရတယ်ဘလောက်နှုတ်ရင်ဘလောက်ဒီသင်္ချာဆပြီးတော့တွေးတောဆင်ခြင်မှုတွေကိုဝကဆိုတွေးတောရဖို့သင်ကြတာပဲဖြစ်တယ် logic ဆိုတဲ့ဘာသာရပ်ဟာလည်းပဲတွေးတောတာပဲလေဆင်ခြင်မဲ့ကိုအခြေပြုပြီးတွေးတယ်အကြောင်းတရားကိုအခြေပြုပြီးတော့တွေးတယ်တွေးတော့ဆင်ញင်မှုတွေဟာလောကမှာအရေးပါတယ်ပေါ့ ဒါကြောင့်ပညာတတ်ဖို့အတွက်တွေးတော်ဆင်ခြင်မှုဟာအရေးပါတယ်။မေရှိပါကျင့်တရားထဲမှာသမ္မာသင်္ကပ္ပဆိုရယ် right thought ရသော်ပြားဟောထားတာ။အဲ့တော့အတွေးဟာမှားတဲ့အတွေးနဲ့မှန်တဲ့အတွေးဆိုပြီးတော့နှမျိုးခွဲထားတယ်။မှားတဲ့အတွေးတွေကတော့နိဗ္ဗာန်ရောက်ဖို့အတိညာနေ့ရဖို့ဆိုရင်မှားတဲ့အတွေးကဘာတွေတုံးဆိုရင် လောဘနဲ့တွေးတဲ့အတွေ့ဒေါသနဲ့အတွေ့တဲ့အတွေ့တွေအဲ့ဒီအတွေ့တွေကမှားတဲ့အတွေ့တွေလို့ပြောဘယ်တော့မှလမ်းမှမော်မရောက်နိုင်ဘူးလောဘနဲ့တွေ့တာကိုကာမဝိတကလို့ခေါ်တယ်စိတ်ထဲမှာလူချင်းစရာနှစ်သက်စရာအာယုန်တွေကိုလူချင်းတတ်မှတ်တဲ့အတွေ့နဲ့တွေ့တာကာမဝိတက်လို့ခေါ်တယ်အဲ့ဒီကာမဝိတက်ဟာ စိတ်ကိုပူလောင်စေတတ်ပြီးလက်တွေ့တစ်ခုဖြစ်သွားရင်လည်းကောင်းကျိုးချမ်းသာကိုမပေးနိုင်ဘူးလောဘနဲ့အသက်ပြီးတွေးတဲ့အတွေးဒေါသနဲ့ပတ်သက်တဲ့အတွေးတွေကတော့ဖြာပါရဝိတက်ကလို့ခေါ်တယ်ဖြာပါရဆိုတာစိတ်ဟာပုံမှန်မဟုတ်ဘဲနဲ့ဖောက်ပြန်နေတဲ့ဒေါသလွှမ်းမှုခန္ဓာလို့ပုံမှန်မဟုတ်တဲ့စိတ်နဲ့တွေးတာဖြာပါရဝိတက် အဲ့ဒီဗျာမာရဝိတက်ကပဲလွန်ကျူးလာတဲ့အခါကျတော့သူတို့အားကိုတတ်ဖို့ဖြတ်ဖို့ထိစဉ်းစားလာတဲ့ဝိဟိတဝိတက်လို့ဗျာမာရဝိတက်နဲ့ဝိဟိတဝိတက်ကဒေါသနဲ့ပတ်သက်တဲ့အတွေ့အကြုံကြီးပဲလောဘနဲ့ပတ်သက်တာကာမဝိတက်ဒေါသနဲ့ပတ်သက်တဲ့အတွေ့ကဗျာပါရဝိတက်နဲ့ဝိဟိတဝိတက်လို့မြတ်စွာဘုရားဒီဝိတက် ဝိတက်ကလို့ဆိုတဲ့ခြံစီတွေးတောမှုနဲ့ပတ်သက်ပြီးတော့သုံးမျိုးခွဲဟောထားတယ်။ကောင်းတဲ့တွေးတောမှုတွေကြတော့နိခမဝိတက်ကာမဂုဏ်အာယုန်ခံစားမှုအနေထွက်ခွာတဲ့အတွေ့ကာမဂုဏ်အာယုန်တွေကိုဆွန့်လွတ်ဆွန့်လွတ်တဲ့အတွေ့အဲ့ဒါမှအသိဉာဏ်ကိုရနိုင်တာကာမဂုဏ်အာယုန်နဲ့ဆိုရင်ရှိပြီးသားအသိဉာဏ်တော့တုံးသွားနိုင်တယ် လောကတွေလွှမ်းမိုးနေသည့်အတွက်ကြောင့်တဘာဝကို မသိနိုင်တော့ဘူးဒါကြောင့်မို့သစ္စာပြဟောတယ်လှုပ်တော်အထံနာသနာတိလှုပ်တော်ဓမ္မနပတ္တိလောကကြီးနေတဲ့ပုဂ္ဂိုလ်လောဘလွှမ်းမိုးခြင်းခံရတဲ့ပုဂ္ဂိုလ်ဟာအကြောင်းလည်းမမြင်ဘူးအကျိုးလည်းမမြင်ဘူးကိုယ်အကျိုးလည်းမသိဘူးသူတစ်ပါးအကျိုးလည်းမသိဘူးလို့ဆိုလိုတယ်အနန္တမန္တရာဟောတိ လောဘလွှမ်းမိုးနေလို့ရှိရင်သူ့ဖို့ဟာမောင်ကြီးကြနေတာမမြင်နိုင်တဲ့မောင်းနေတဲ့အရာပဲဖြစ်နေတယ်။ဒါကြောင့်မို့မှားကြတယ်။လောဘနဲ့တွေးတဲ့အမှားတွေကလည်းမှားတယ်။ဒေါသနဲ့တွေးတဲ့အမှားတွေကလည်းအဲ့ဒါကြောင့်မို့ဒီမှားရင်းတဲ့အတွေးတွေကနေပြီးတော့ထွက်ခွာပြီးမှန်ကန်တဲ့အတွေးကိုတွေးနိုင်ဖို့နိခမ္မဝိတက်တယ် ကာမဝါယုနေတဲ့ကနေထွက်ခွာပြီးတော့မင်္ဂနဲ့အတွေ့ကိုတွေးတယ်နောက်တစ်ခုကအပြဘာဒဝိတ္တဒေါသကင်းတဲ့အတွေ့ဆိုမေတ္တာနဲ့တွေးတဲ့အတွေ့မေတ္တာနဲ့တွေးတဲ့အတွေ့ဟာသူများကိုလည်းမထိခိုက်ဘူးကိုယ်ကိုလည်းမထိခိုက်ဘူးကျိုးစီးပွားကိုလိုလားတဲ့အတွေ့တွေနဲ့တွေးတာဖြစ်သောကြောင့်ကိုယ်အတွက်လည်းကောင်းကျိုးချမ်းသာရနိုင်တယ်သူတစ်ပါးအတွက်တွေလည်းကောင်းကျိုးချမ်းသာရနိုင် အဲ့တော့မေတ္တာနဲ့တွေးတဲ့အတွေ့အဗျာပါဒဝိတကလို့ negative နဲ့ပြောတာဖြာပါဒဝိတကဒေါသနဲ့တွေးတာအဆိုတဲ့ negative နဲ့ထွက်လိုက်တဲ့မေတ္တာနဲ့တွေးတာနောက်ဝိဒဝိတက်ဆိုတာညှင်းဆဲလို့တဲ့စိတ်နဲ့အကျဉ်းကင်းမဲ့တဲ့သဘောနဲ့တွေးတာ အဝိဟိတဝိတေလို့ဆိုတာသူတစ်ပါးကိုမငြင်းစေဘူးအကျဉ်းနာထားတယ်ဆိုကရုဏာနဲ့တွေ့တဲ့အတွေ့အဲ့တော့မေတ္တာနဲ့တွေ့တဲ့အတွေ့ကရုဏာနဲ့တွေ့တဲ့အတွေ့တွေဟာမိမိအတွက်လည်းပဲကောင်းကျိုးချမ်းသာရနိုင်တယ်သူတစ်ပါးအတွက်လည်းအဆင်ပြေစေတယ်နှုတ်လုံးအတွက်ကောင်းတယ်လို့ဆိုအဲ့တော့ right thought လို့ဆိုတဲ့နေရာမှာမှန်ကန်သောအတွေ့ဆိုတာ နိကမဝိတေအာပြပါရဝိတေအဝိတဝိတေထီအတွေးတွေကိုဆွလို့တယ်ပေါ့နော်ဒါကိုတွေးနေတဲ့အတွေးသည်လောဘလွှမ်းမိုးတဲ့အတွေးလားဒေါသတွေလွှမ်းမိုးနေတဲ့အတွေးလားအကျဉ်းကင်းမဲ့တဲ့အတွေးတွေလားဆိုတာကိုယ့်ကိုဆန်းစစ်ကြအောင်ဖြစ်တယ်အဲ့ဒီအတွေးတွေရအကောင့်ထဲပေါ်မဲ့ဆိုရင် အကောင့်ဘယ်တော့မှမဖြစ်နိုင်ဘူးဒါကြောင့်မို့အတွေးကိုဆင်ញင်သုံးသပ်ဖို့လိုအပ်တယ် အဲ့တော့မြတ်စွာဘုရားဒီသုတ်တံမှာရှင်လျာတဲ့တန်တရာကြီးမှာမှန်ကန်တဲ့အတွေ့တစ်ခုပေးခဲ့လမ်းညွန်ပြတယ်။ဒါလို့ရှင်လျာတဲ့တန်တရာမှာတဲ့နတ်သောဘိခွေသောတတ်တော်သူလဘောယောနမာတာဘုဒ္ဓပုံဘောဣမိနာတိကေနအထုနာ ဒါလောက်ရှည်လျားတဲ့တန်တရာခီးကြီးထဲမှာတဲ့လူလူချင်းဆုံပြီးတဲ့အခါမှာစဉ်းစားရမှာကအမျိုးသမီးနဲ့ပတ်သက်လာရင်စဉ်းစားမယ်ဆိုရင်အမေမဖြစ်ဘူးတဲ့အမျိုးသမီးဆိုတာရဖို့မလွယ်ဘူးတဲ့မြတ်စွာဘုရားနတုလဘရူပောလွယ်လွယ်ကူရနိုင်မှာတော့မဟုတ်ဘူးလို့မရှိဘူးလို့လည်းပြောတာမဟုတ်ဘူး လွယ်လွယ်ကူရှာတွေ့မှာမဟုတ်ဘူးတန်တရားရှိလန်းရှိလျားနေတဲ့အခါမှာအမျိုးသမီးတွေတွေ့ပြီဆိုလို့ရှိရင်စဉ်းစားလိုက်ပါတဲ့ဒါလောက်ရှိလျားတဲ့တန်တရားကြီးတွေမှာငါအမေလည်းဖြစ်ဘူးမှာပဲလို့တွေးလိုက်ပါအဲ့ဒါဆိုရင်အမျိုးသမီးနဲ့ပတ်သက်ပြီးစော်ကားလို့တဲ့စိတ်တွေတို့ဘာလို့ပျောက်သွားနိုင် မကန်တဲ့အတွေ့တစ်ခုလို့သူတို့ဆိုလို့တယ်ပေါ့နော်သောဘိခွေတတော်နာသူလဘရူပောအမေမဖြစ်ဘူးတဲ့လူဆိုတာရှားပါလိမ့်မယ်တဲ့တွေ့ဖို့ခက်ပါလိမ့်မယ်ဘာလို့လို့ဆိုတန်တရားဒါရှည်လွန်အကြည့်တယ်ပေါ့တန်ကိတဟေတုအကြောင်းဘာကြောင့်လို့ဆိုရင် နမတေကောရဘိခွေတန်သားတော်အလုံးရှည်လျာတဲ့တန်တရားကြီးကဘယ်တော့မှစားခဲ့တယ်ဆိုတာပြောဖို့တောင်ခက်တယ်ဒါကြောင့် ဒီမှန်ကန်တဲ့အတွေ့လေးပေးပြီးတဲ့အခါမှာဒီလောက်ရှိလျားတဲ့တန်တရားကြီးကိုညီဝေးဖို့သင့်ပြီဆိုပြီးတော့နောက်ဆုံးမှာတော့ဝိပဿနာဉာဏ်နဲ့ပဲအဆုံးသတ်တာပဲမြတ်စွာဘုရားဝိပဿနာဉာဏ်ဖြစ်ဖို့ပဲဟောတာပဲရှေ့ပိုင်းကတော့မှန်ကန်သောအတွေ့ဟာမှန်ကန်သောအတွေ့ကဘာကိုတားဆီးတာတုံးဆိုရင်ကိုယ့်ရင်ထဲမှာအကုသိုလ်တွေဖြစ်မဲ့ဟာကိုတားဆီးလိုက်တာမုန်ဒီမှုယွန်ရှာမှု မတော်မတရားကြံမှုတွေကုံလုံးရောကြသွားစေတဲ့အတွေ့ပဲအမေလို့တွေးလိုက်တာနဲ့တပြိုင်နဲ့ဒီလူရဲ့စိတ်နေသဘောထားတွေဟာပြောင်းလဲသွားနိုင်တယ်ဒါကြောင့်မို့အဲ့လိုတွေးပါလို့ဆိုပြနောက်တစ်ခါအမျိုးသားတွေနဲ့တွေ့တဲ့အခါမှာလည်းနောက်တစ်သုတ်ကြတော့ဒါလေးပဲပြောင်းသွားတယ် နာသောဘိခွေတတ္တောသုလဘရူပောယောနာပိတာပုဒ္ဓဘုံဘောအမျိုးသားချင်းချင်းတွေ့တဲ့အခါမှာလည်းပဲအဖေးမတော်ဘူးတဲ့ပုဂ္ဂိုလ်အမျိုးသားကပဲတွေ့တွေ့အမျိုးသမီးကပဲတွေ့တွေ့အမျိုးသမီးဘက်ကနေပြီးတော့အမျိုးသားယောက်ျားတွေနဲ့တွေ့တဲ့အခါငါအဖေးတော်ဘူးမှာပဲဒေါသတွေထွက်နေမယ်တခုပြောခြင်းနဲ့ဆိုရင်ချိန်တော့ငါအဖေးတော်ဘူးမှာပဲ အဲ့ဒါလို့တွေးပါတဲ့မိမတော်ဘူးတဲ့ပုဂ္ဂိုလ်ဆိုတာရှားတယ်ယောက်ျားလေးထဲမှာအဖေမတော်ဘူးတဲ့ပုဂ္ဂိုလ်ဆိုတာရှားတယ်ဆိုတာအမေတော်ဘူးတယ်အဖေတော်ဘူးတယ်လို့သိလိုက်တာနဲ့တပြိုင်နက်မုန်းနေတဲ့စိတ်တွေကရော့ကျသွားတာဒါသိကြတယ်မေတ္တာလိုလားတဲ့စိတ်တွေကိုယ်ရင်ထဲမှာ ရောက်လာတယ်အဲ့ဒါအနှစ်သာရပဲပေါ့အဲ့ဒီအတွေးရဲ့အနှစ်သာရအဲ့ဒါ အကုသိုလ်တွေမလုပ်ဖြစ်တော့ဘူးမင်္ဂနဲ့အတွေးတွေနဲ့တွေးတာထို့တူပဲနောက်သုတ်တန်တစ်ခုကျတော့သောဘိခွေတတ္တောနာသောဘိခွေတတ္တောသုလဘရူပောယောနပါတုဖူဒပုဗ္ဗောညီကိုမတော်ဘူးတဲ့လူမရှိဘူးလို့ ယောက်ျားလေးဆိုရင်လည်းညီကိုမတော်ဘူးတဲ့လူမရှိဘူးချင်းချင်းမှာတယောက်နဲ့တယောက်အမြဲဒေါသတွေဖြစ်ပြီးခိုင်းရဒေါသဖြစ်ရင်ဩတစ်ချိန်တော့ငါအကိုတော်ဘူးလိမ့်မယ်ငါညီတော်ဘူးလိမ့်မယ်ဆိုတာအကိုပေါ်မှာထားတဲ့မေတ္တာစိတ်မျိုးညီပေါ်မှာထားတဲ့မေတ္တာစိတ်မျိုးတက်ရောက်လာစေတယ်ပေါ့အမှန်ရှည်လျားတဲ့တန်တရားကြီးတဲ့မှာအခုလိုအခြေအနေမျိုးတွေစဉ်းစားစဉ်းကျင်စဉ်းစားခြင်းအပြင် လူတယောက်ရဲ့စိတ်ဓာတ်တွေဟာနုညံ့ပျော့ပြောင်းသွားတယ်အဲ့လိုနုညံ့ပျော့ပြောင်းသွားပြီဆိုတော့မှတန်တရားကြီးရှည်တာကိုစဉ်းစားပြီးတန်တရားကြီးကညီးငွေအောင်ကြိုးစားအထောက်အမှာဖြစ်တယ်အဓိကကတော့နိဗ္ဗာန်ရဖို့အတွက်ဝိပဿနာတရားအထောက်အမယ်လို့ဆိုလိုတာဝိပဿနာအထိမှတန်တရားကြီးကိုညီးငွေမှဖြစ်တယ်ညီးငွေမှတွေ့တာမှုကင်းနိုင်မှဖြစ်တယ်တွေ့တာမှုကင်းမှလွတ်မြောက်နိုင်မှဖြစ်တယ် ဒီသုံးချက်ပဲဒီပဲနိဗ္ဗိနတိဝိရိစတိဝိမု ක්ෂ တိညီငွေတယ်တွေ့တာမှုကင်းပြတ်တယ်လွတ်မြောက်တယ်မညီငွေပဲနဲ့တွေ့တာမှုမကင်းပြတ်နိုင်ဘူးတွေ့တာမှုမကင်းပြတ်ဖဲနဲ့မလွတ်မြောက်နိုင်ဘူးဒါဒီလမ်းစဉ်ကိုမြတ်စွာဘုရားပြေတာနောက်တစ်ခါ အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့နာတော်ဘိခွေတတ်တော်သူလဘရူပောယော နောပခိနိဖူဒပုပ္ပောအမမတော်ဘူးတဲ့မျိုးသမီးမြင်မမတော်ဘူးတဲ့အမျိုးသမီးဆိုတာမရှိဘူးဆိုင်ရဆိုင်ရလို့တွေးတော့ရမှာနော်အမရိညီမရိမတော်ဘူးတာဆိုတာမရှိနိုင်ဘူးမတ္တမရခဲ့တယ်နောက်သုတ်တန်တစ်ခုကျတော့နာသောဘိခွေတတ်တော် သူလဘရူပောယောနာပုဒ္ဒဖူတောပုဒ္ဒဖူဒပုဗ္ဗောတဲ့ရောသူပဲဖြစ်ဖြစ်ငါသာသမီတော်ဘူးမှာပဲဆိုတန်တရားဆိုတာဟိုကောင်းရင်ပြစ်လိုက်တဲ့ထုတ်ချောင်းလို့ပဲအရင်ကလည်းကြာရင်ကြာမယ်ဖျားကြာရင်လည်းကြာမယ်တန်တရားထဲမှာဆိုအမျိုးသမီးတွေနဲ့ပြောမယ်ဆိုရင် အမေဖြစ်တဲ့အခါဖြစ်အမဖြစ်တဲ့အခါဖြစ်ညီမဖြစ်တဲ့အခါဖြစ်အမျိုးသားတွေဆိုရင်အဖေဖြစ်တဲ့အခါဖြစ်ညီဖြစ်တဲ့အခါဖြစ်ကိုဖြစ်တဲ့အခါဖြစ်ဦးလေးတို့တော်တော်တို့ဆိုတာလည်းဖြစ်ကြမှာအဲ့တော့ဘဝချင်းနီးစပ်လာပြီဆိုလို့ရှိရင်ပမာရီပြောတဲ့ရေဆက်ဆုံတယ်ပေါ့ ရည်စက်ဆုံးတယ်ဆိုတာတော့ရှေးကပြောတဲ့စကားအခုနောက်ပိုင်းကျတော့ပဋ္ဌာန်းဆက်ပဋ္ဌာန်းဆက်ဆုံးတယ်ဆိုပြောကြပြန်တော့ရှည်ရရတဲ့တန်တရားကြီးတွေမှာအခုဘဝမှာတုံနဲ့တူ ဆုံတွေ့ကြတယ်ဆိုကြတဲ့ကအတိတ်ဘက်ကဖြစ်ပေါ်လာတဲ့အကြောင်းတရားတွေရှိနိုင်တယ်ဆိုတာစဉ်းစား အဲ့လိုစဉ်းစားပြီးကိုယ့်ရင်ထဲမှာရှိတဲ့မတော်လောဘတွေအမုန်းဒေါသတွေအကျဉ်းမဲ့တဲ့ဝိသတရားတွေဒီတွေးတွေကိုဖျောက်ဖို့ပဲအဓိကအဲ့ဒီတွေးတွေစာ မေတ္တာနဲ့တွေးတယ်ကရုဏာနဲ့တွေးတယ်အဲ့ဒါဆိုရင်ကိုယ့်ရင်ထဲမှာ ရှင်းပြီးတော့ကုသိုလ်ကောင်းမှုဖြစ်နိုင်တယ်မြတ်စွာဘုရားရဲ့ဘဝတည်ပင်နဲ့ ထူးထူးခြားခြားဖြစ်စဉ်တစ်ခုရှိတယ်။မြတ်စွာဘုရားကနာတိကမြို့ကိုကြွသွားတဲ့အခါမှာအဲ့နာတိကရွာမှာနကုလပိတာနဲ့နကုလပိတာ နကုလမာတာသူတို့သားလေးကိုအကြောင်းပြုပြီးတော့နကုလရဲ့အဖေ နကုလရဲ့မေလို့ခေါ်တဲ့ မိသားစုဇနီးမောင်နှံနှစ်ယောက်မြတ်စွာဘုရားနဲ့တွေ့တယ်တွေ့တွေ့ချင်းသူတို့ရင်ထဲကနှလုံးသားကစကားပြောတာဘာဖြစ်လဲလို့ဆိုမြတ်စွာဘုရားကိုမြင်လိုက်တာနဲ့သူတို့သားလို့ရှင်ဒီခင်မင်သွားတယ် သူတို့နဲ့ကွဲကွာနေတဲ့သားအဖြစ်စိတ်ထဲမှာယဉ်နိခင်မင်သွားတယ်ချက်ချင်းယဉ်နိသွားပြီးတော့ငါသားဒီလောက်ကြာအောင်ဘယ်ရောက်နေတာလဲဘယ်သွားနေတာလဲနဲ့ဆိုပြီးတော့မြတ်စွာဘုရားရဲ့ခြေတော်ကိုဖက်ပြီးတော့နကုလပိတာတကရော နကုလမာတာတကမာယေရောမြတ်စွာဘုရားကိုသားပါဆိုပြီးတော့မျက်ရည်ကြီးငယ်ကြပြီး တကယ်စိတ်ထဲမှာခံစားသွားကြရတယ်သူတို့ကျန်တဲ့ပုဂ္ဂိုလ်တွေကသဘောမပေါက်တော့ထူးဆန်းနေတယ်သူတို့ရဲ့စိတ်ခံစားချက်ကတော့တကယ်ခံစားနေရတာဟန်လောက်တာမဟုတ်ဘူးဖေရယဟန်တွေကလည်းရသော်ဘုရားအကြောင်းကိုသိထားကြတော့ရသော်ဘုရားဟာတက်ကတိုင်းကတာကွေမင်းမျိုးတွေကပဲခမည်းတော်ကသုတ္တရဏမင်းကြီးမေတော်ကမာယာဒေဝီ ဒီဇလန်းနေသိထားတော့အခုဒီဒီအမျိုးသားနဲ့အမျိုးသမီးကမြတ်စွာဘုရားကိုသူတို့သားပါလို့ပြောနေတာနားမလည်နိုင်ကြဘူးသူတို့ကလည်းတကယ်ကိုမျက်ရည်ကြီးငယ်ကြပြီးတော့မြတ်စွာဘုရားနဲ့တွေ့တဲ့အခါမှာဝမ်းသာဝမ်းနည်းဖြစ်နေကြတာဟန်လုံးတဲ့အနေထားမဟုတ်သေယုတ်ဆောင်တာမဟုတ်တကယ်နှလုံးသားတွေကလာတဲ့ ရှင်းနေမှုဆက်ဆံမှုနဲ့ဖြစ်လာတော့မြတ်စွာဘုရားကလည်းငြိမ်းနေတယ်ဘာမှပြောဘူးမငင်းဆိုဘူးပေါ့မငင်းဆိုဘူးသူတို့အားရအောင်မြတ်စွာဘုရားခြေတုံးဖက်ပြီးတော့ငိုကြွေးကြတယ်အားရပြီဆိုတဲ့အခါကျတော့မှသူတို့ကျင့်နှံ့လောက်ပြီဆိုတော့မှမြတ်စွာဘုရားကခီးဆက်တယ် ရဟန်းတော်တွေကတော့ရှင်ထဲမှာအဖြေတစ်ခုဖြစ်ကြရဲ့အမေကွန်းတစ်ခုဖြစ်ပြီးတော့ကြံရဲ့အဖြေမထုတ်နိုင်တဲ့မေကွန်းတစ်ခုမြတ်စွာဘုရားကလည်းမငင်းဆိုဘူးတဲ့တကယ်တော့မြတ်စွာဘုရားတက္ကတိုင်းကပိလဝမျိုးကသောတရဏမင်းကြီးနဲ့မေရမယတို့ရဲ့သားဆိုတာအလုံးကသိနေကြတယ်အခုသူတို့သားပါဆို အမေသစ်အဖေသစ်တွေကပေါ်နေပြန်တယ် ရဟန်းတော်တွေက နားလည်နိုင်စွာမရှိကြတော့မြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားကတန်မြာဘဝဟောင်းအကြောင်းကိုနည်းနည်းရှင်းပြလိုက်အခုဇလန်နဲ့ဆက်တာပဲเนาะတန်မြာဘဝကိုကြည့်လိုက်မယ်ဆိုရင်တဲ့ဒီနကုလပိတတကကြီးဟာမြတ်စွာဘုရားရဲ့အဖေဖြစ်ခဲ့တာဘဝ900တဲ့ဒါဆက်တိုက်ဆက်တိုက်ဖြစ်တာ အဲ့တော့ဘဝ900ကတန်တရားကပေးတဲ့အချစ်ဆိုတော့တန်ရောစဉ်ဆိုတာလူလုံးပြန်တယ်သူ့သားအနေနဲ့ဆက်ဆံလာရတာဘဝပေါင်း900တဲ့အဲ့တော့အဖေဘဝတွေပဲဘဝပေါင်း900ရှင်းနေမှုပါနောက်တစ်ခါအဖေတော့မဟုတ်ဘူးရင်းနေတဲ့တဲမှာအဖေရဲ့အကိုသို့မဟုတ်အဖေရဲ့ညီ ဦးကြီးဦးလေးပေါ့ဦးကြီးဘွားလည်းပဲ900ဦးလေးဘွားနဲ့900ဘဝပေါင်း1500သူတို့လက်ထက်မှာဘုရားလောင်းဟာရသော်ဘုရားရဲ့ဘွားဟာတန်တရားမှာနေခဲ့တာဆိုတော့ရှင်တဲ့နှလုံးထဲမှာရောက်နေတဲ့တန်တရားကဖြစ်လာတဲ့တန်ရောစင် ဘဝပေါင်း1500တန်ရစဉ်တွဲလာခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါကြောင့်မို့သူတို့သားပါလို့ဆိုပြောတာ။တကယ်စိတ်ခံစားချက်တွေအဲ့လိုဖြစ်ရ။နောက်ငကုလမိတာမာတာတက္ကမရေးရလဲ။ရသော်ဘုရားရဲ့မိခင်ဘဝအတိတ်တုန်းကဘုရားလောင်းဖြစ်စဉ်ကဘဝပေါင်း900ဇက်တိုက်မိခင်ဖြစ်ခဲ့တယ် အဲ့ဒီကလေးကသူ့သားဆိုတာတာယောဇဉ်ကတော့တန်တရာကဖြစ်ပေါ်လာတဲ့အချိန်ချင်းသားတော့ခဲ့ရတဲ့မိခင်တူအနေနဲ့သူ့သားလို့တဏ္ဍဆွဲတာဒါသဘာဝကြတဲ့အရာတစ်ခုပဲဖြစ်တယ်မိခင်ဘဝဘဝပေါင်း900ဆက်တိုက်ဖြစ်တယ်မိခင်တို့တာယောဇဉ်ဖြစ်ကြတယ်အမေဖြစ်သူရဲ့ကြီးတော်အမတ် အမေဖြစ်သူရဲ့အငယ်အတော်ဟိုက900စီရှိသေးတယ်အလုံး1500ငကုလပိတာရကမကြီးရဲ့လက်ထက်မှာလည်းပဲတန်တရားမှာဘဝပေါင်း1500ရသော်ဗျာကြီးပြင်းခဲ့ရတယ်။အော်တခါတရံကြတော့လူတွေဟာထပ်ထပ်ပြီးတော့ဖြစ်ကြတယ် ထထပြီးဖြစ်တယ်ဘဝနိကန္တိဆိုတာရှိတယ်နိကန္တိဆိုတာတွေ့တာမှုကိုပြောတာဘဝတစ်ခုမှာဆုံးဖြတ်ပေးတာတခါတရံကံကနေဆုံးဖြတ်ပေးတာမဟုတ်ပဲနဲ့နိကန္တိကဆုံးဖြတ်ပေးတတ်တယ်နိကန္တိဆိုတာကြိုက်နှစ်သက်မှုတဏှာကိုပဲခေါ်တာပါအကြိုက်လို့ပြောရမှာလူတွေမှာကြိုက်နှစ်သက်မှုရှိတယ် ဒါကြောင့်မို့လို့တယောက်နဲ့တယောက်အကြိုက်မတူကြတာတွေလည်းရှိမှာပဲဘဝမှာကိုကြိုက်တာကိုနှိမ့်သက်တာတွေဟာရှိနေတတ်တယ်ပေါ့အတိတ်ဘဝကြိုက်ခဲ့တဲ့ဟာမျိုးဆိုလို့ရှင်လေဒီဘဝမှာတန်တန်းဆွဲကြိုက်ကြတယ်နှိမ့်သက်ကြတယ်ထေသားနဲ့ပတ်သက်ပြီးတော့လည်းကြိုက်နှိမ့်သက်တာရှိတယ်လူနဲ့ပတ်သက်ပြီးတော့လည်းပဲရှိတယ်စဉ်းစားမိကြပါလိမ့်မယ် တခါတရံတခါမှမမြင်ဘူးပဲမဲ့လို့ပထမဆုံးစမြင်ရတဲ့ပုံကိုတောင်မှပဲစိတ်ထဲမှာယဉ်ဤခင်မင်သွားတာမျိုးတွေဖြစ်တတ်တယ်ပေါ့မသိမသိမသာအကြောင်းအရာကိုတော့မသိဘူးဘာကြောင့်ခင်မင်တယ်လို့တော့မသိဘူးသို့တော့သူ့ရိတ်သူ့ရုပ်သူ့ရည်သူ့ရဲ့အပြောဆို သူ့ရဲ့ဟန်မူရာက ကိုယ်နဲ့ယဉ်နှီးနေသလိုဖြစ်တယ်ခံစားရတတ်တယ်အဲ့ဒါမျိုးအဲ့ဒါမျိုးဆိုလို့ရှိရင်ဘဝတန်တရားမှာနှီးခဲ့တယ်လို့ပြောဆိုလို့ရတယ်ပေါ့တန်တရားဘဝတော့အလွန်နိနိကကဖြစ်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်အဲ့တချို့ပုဂ္ဂိုလ်တွေကြတော့မြင်တာနဲ့တွင်အမြင်ကတ်တာမျိုးတွေဖြစ်တတ်တယ်လူမြင်လိုက်တာနဲ့အမြင်ကတ်နေတာဘာကြောင့်လဲလို့မဟုတ်ဘူးလူတိုင်းမှာ အဲ့ဒါမျိုးရှိတတ်တယ်ဒီကောင်မျက်စိတည်းမတည့်ပါဘူးလူမြင်တာနဲ့ကို အမြင်ကပ်နေတယ်တချို့ကဘာเจ้าမှမဟုတ်ဘူးအဲ့ဒါလည်းပဲနောက်နောက်เจ้าကတစ်ချိန်တော့မတည့်ကြတဲ့ပုံကိုယ်လေးဖြစ်တတ်တယ်ပေါ့တချို့ကျတော့လူမြင်လို့ကြောက်တာလည်းရှိတယ်သူ့မြင်တာနဲ့ပဲသူ့အကြည့်ကိုကြောက်တာလည်းရှိတယ်အဲ့ဒါလည်းယန္တုဖြစ်ခဲ့တာတွေဖြစ်မယ်ချိန်တော့အနိုင်ကျင့်ခဲ့တဲ့လူတွေယန္တုတွေဖြစ်ခဲ့တယ် လူတွေမှာတန်တရားကပါလာတဲ့စိတ်ဆွဲလန်းမှုဆိုတာအမှန်တမ်းပြင်းထန်တယ်ဒါတွေကစိတ်ဆွဲလန်းမှုတွေကရုပ်ပုံထီအောင်ပေါ်လာတဲ့တခါတခါကြတာဆိုပါစို့လူတယောက်ဟာလက်ဖြတ်ခံရလို့သုံးဖို့ကြွတုတ်ခံရပြီးတည်သွားလို့ရှင်သူ့ရဲ့စိတ်ဆွဲလန်းမှုကကြွတုတ်ထားတယ်လို့စိတ်ထဲမှာဖြစ်ပြီး ကျွတ်တန်လန်းတဲ့သူကသေရတယ်ဆိုလို့ရှိရင်ဒီဘဝမှာလည်းပဲကျွတ်တရွက်ကလေးလာမွေးတဲ့ဟာမျိုးတွေရှိတတ်တယ်အဲ့ဒါဘာကြောင့်လို့လို့ပြောမယ်ဆိုရင်တော့စိတ်ဆွဲလန်းမှုလို့ပဲပြောရမှာဖြစ်တယ်စိတ်ဆွဲလန်းမှုကအလွန်ပြင်းတယ်တကယ်တုတ်ထားတာမဟုတ်ပြီမဲ့လို့တုတ်ထားတယ်လို့စိတ်ထဲမှာခံစားရင်အဲဒီတုတ်ထားတာလေးတွေဖြစ်တတ်တယ်တချို့လဲအမှတ်ကလေးလုတ်ပေးလိုက်လို့ရှိရင်နောက်ဘဝမှာအမှတ်တွေ့တယ်လို့လည်းပြောချတယ်ပေါ့နော် မှတ်သားပေးလိုက်ရင်မှများသောအားဖြင့်ဒါတွေကစိတ်ဆွဲလန်းမှုတွေလို့ဆိုရမှာပဲဖြစ်တယ်ကိုယ့်ရဲ့စိတ်ဆွဲလန်းမှုကြောင့်မို့လို့လူဟာပုံပေါ်တတ်တယ်လို့မိခင်လှုပ်တဲ့ပုဂ္ဂိုလ်ရဲ့စိတ်ဆွဲလန်းမှုကြောင့်လည်းပဲရုပ်ပြောင်းတတ်တယ်ဒါဇလန်းနေတွေ့ဘူးပါလိမ့်မယ်အင်္ဂလန်ကအမျိုးသမီးတယောက်သူ့ခန်းထဲမှာ နီဂရိုးပုံကြီးချိတ်ထားတယ်အသားမဲမဲကျုပ်ကျုပ်နဲ့နီဂရိုးပုံကြီးချိတ်ထားအဲ့တော့အခန်းထဲမှာဘာလို့မဟုတ်ဒီရုပ်ပုံကြီးချိတ်တာတော့အဲ့ဒီပုံပုံကြီးကိုကြည့်ပြီးတော့ကျိုင်းနေတဲ့တဲ့သဘောတော့မဟုတ်ဘူးစိတ်ဆွဲလန်းမှုဖြစ်သွားတယ်ဒါကြီးကမျက်စိတွေကမထွက်ဘူးအဲ့ဒီမျိုးသမီးကမွေးဖွားလာတဲ့အခါမှာ အဲ့ဒီနီဂရိုရုပ်ဖြစ်နေတယ်ဆိုတာနောက်ဆုံးမှာစနီးမောင်နှံကွယ်တော့မဲ့အနေထားမျိုးထိ ရောက်သွားတဲ့အခါတငယ်ချင်းလှုပ်တဲ့ဆရာဝန်ကစိတ်ဆွဲလမ်းမှုကြောင့်လည်းဒါမျိုးဖြစ်နိုင်တယ်ဆိုတာရှင်းပြမှာတန်တရားကင်းသွားကြတယ်ဘုန်းကြီးတို့ရွာမတွေမယ်ကလေးမတယောက်ကမွေးလိုက်တဲ့သားနှစ်ယောက်ဟာ စပင်ဖြူနဲ့ဒီကျင့်ညင်အယောင်ဥရောပယုံမျိုးပွေးထတာနှစ်ယောက်ရှိတယ်တကယ်ကို ဥရောပယုတ်ပဲစပင်ကလည်းဖြူနဲ့အသားကလည်းဒီကျင့်ညင်နဲ့ဗမာယုံမဟုတ်ဘူးမျက်လုံးကလည်းခပ်ပြပြအဲ့တော့ဘယ်လိုလုပ်ပြီးတော့အမေဗမာအဖေဗမာတောဆိုတော့ဘယ်မှလည်းရောက်တာမဟုတ်ဘူး ဘာဖြစ်လို့ဒီယုတ်ကြီးဖြစ်ရတယ်လဲလို့ဆိုတဲ့အခါမှာအကြောင်းတစ်ခုရှိတာပမာပြေကိုငပြယောဂာနဲ့ပတ်သက်ပြီးတော့နိုင်ငံခြားဆရာဝန်ကြီးတွေကလာပြီးတော့ဆေးထိုးတယ်အဲမြေရိုးတယောက်ငပြဒေသတွေလိုက်ပြီးတော့ဆေးထိုးတဲ့အခါမှာအဲသူတို့ရဲ့မိခင်လောင်းအမျိုးသမီးကဒီနီဆက်ဆက်လူကြီးတွေနိုင်ငံခြားသားကြီးတွေမကြည့်ရဲဘူးကြောက်တယ် ဘုန်းကြီးတို့ငယ်ငယ်တော့ကတော့လူကြီးတွေ၆ထပ်တာကလာကြီးလာပြီကလာကြီးလာကလာဆိုကြောက်နော်၆ထပ်တော့ကလာဆိုကြောက်တယ်အခုလည်းဒီနီဆက်ဆက်လူကြီးတွေမြင်တဲ့အခါကျတော့သူကြောက်တာကြောက်တော့ဆေးထိုးရဖို့ခေါ်တဲ့အခါမှာမလာဘူးပုံနေတာအဲ့ဒါရွာလူကြီးတွေကအိမ်ထဲကဆွဲထုတ်ပြီးတော့အတင်းထိုးခိုင်းတဲ့အခါမှာကြောက်ကြောက်နဲ့ သူဆေးထုတ်လိုက်ရပြီအဲ့ဒီလူကြီးတွေဥရောပသားကြီးတွေပြင်သစ်ကြီးတွေရဲ့ရှုပ်ပုံကြီးတွေမျက်စိတွေမှာစွဲထင်နေတယ်သူမွေးလိုက်တဲ့ကလေးတွေကနှစ်ယောက်စလုံးအဲ့ဒီပုံစံဖြစ်လာအခုတော့ရှိသေးတယ်ထင်တယ်အဲ့လူတွေအဲ့တော့မှဖြစ်တာเนาะအဲ့တော့စိတ်ဆွဲလန်းမှုဆိုတာဒါမိခင်ရဲ့စိတ်ဆွဲလန်းမှုကတော့ဒီလောက်အကျိုးသက်ရောက်လို့ရှိရင် ကာယကံရှင်တယောက်ရဲ့စိတ်ဆွဲလမှုဟာတိတဲ့ပုံပြင်းထန်စရာရှိတယ်ပေါ့အဲ့တော့ဘဝဆိုတာအဲ့ဒါမျိုးတွေဖြစ်တတ်တယ်ပေါ့လူတွေဟာဒါကြောင့်မို့အချင်းစရိုက်တွေကစပြီးတော့တုံးနဲ့တူမတူထူးခြားမှုတွေဖြစ်လာတယ်ကိုယ်တဏ္ဍမှာမကောင်းတဲ့အချင်းစရိုက်တွေရှိရင်ဒီဘဝမှာကြိုးစားပြီးတော့ပြုပြင်ကြအောင် မပြုတ်ပြမှုဆိုရင်ဒီအကျင့်စရိုက်ကြီးဟာဝါသနာဆိုပြီးတော့လက်ခံပြီးတော့နေလို့ရှင်နောက်ဘဝမှာလည်းမကောင်းတဲ့ဝါသနာတွေပါသွားနိုင်တယ်ကောင်းတဲ့ဝါသနာလည်းပါသွားနိုင်တယ်ပေါ့အဲ့တော့လူရဲ့စိတ်ဆိုတာအမှန်မှထူးဆန်းတယ်ပေါ့နော်အဲ့လိုဖြစ်တတ်တယ်ပေါ့မေတ္တာနဲ့ အတူတူကဆက်ဆက်ပြီးတဲ့ပုံကိုယ်တွေကတော့အမေလိုဖေလိုညီလိုကိုလိုမောင်နှမလိုတချို့ကအမျိုးမတော်ပဲနဲ့ခင်မင်းနေကြတာတွေရှိတယ်လေဆွေမျိုးတဲ့တောင်ခင်သေးတယ်ချို့ကျတော့ဆွေမျိုးချင်းလည်းသိမခင်ဘူးညီကို မောင်နှမချင်းတောင်မခင်တာတွေရှိတယ်မတည့်ကြအောင်ညီကိုမောင်နှမချင်းတောင်စကားမပြောတဲ့လူတွေရှိတယ်အတစိမ့်တရားကျတော့သွားပြီးတော့ခင်မင်းနေကြပြန်အဲ့ဒါတွေကအတိတ်က နောက်ခံအကြောင်းတစ်ခုရှိတယ်လို့တို့ပဲမှတ်ရမှာဖြစ်တယ်။ရှီလျားလျတဲ့တန်တရားမှာဘဝမှာအမျိုးစုံ တွေ့နိုင်တာတော့ဒါထုံးစံပါပဲ။အဲ့တော့မျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်တွေ့လာလို့ရှိရင်မြတ်စွာဘုရားရဲ့သုံးသင်ဆုံးမချက်ကြကိုယ်ကသိရမှာတော့လောကမှာ အမျိုးသားတဲ့ဆိုရင်အဖေမတော်ဘူးတဲ့လူမရှိဘူးညီမတော်ဘူးတဲ့လူမရှိဘူးအကိုမတော်ဘူးတဲ့လူမရှိဘူးတော်တူကိုတော်ဘူးကြမှာပဲသာသမီမတော်ဘူးတဲ့လူမရှိဘူးသားမတော်ဘူးတဲ့ပုဂ္ဂိုလ်မရှိဘူးသားတော်ဘူးမှာပဲမျိုးသမီးတဲ့ဆိုလို့ရှိရင်လည်းအမေတော်ဘူးမှာပဲညီမတော်ဘူးမှာပဲအမတော်ဘူးမှာပဲသမီးတော်ဘူးမှာပဲလို့ အဲ့လိုစဉ်းစားလိုက်တာနဲ့တပြိုင်နက်မေတ္တာတက်ရောက်မှု ဖြစ်သွားပြီလောဘဒေါသစိတ်ရိုင်းများကို အတော်အသင့်တားဆီးနိုင်သွားတာဖြစ်တယ်ပေါ့တန်တရားကြီးကရှေ့ချနေသည့်အတွက်ကြောင့်ဒီအတွေးဟာလွယ်မတဲ့အတွေးတော့မဟုတ်ဘူးမင်္ဂန်တဲ့အတွေးဖြစ်တယ်လို့မြတ်စွာဘုရားဒီလိုဆိုတာပေါ့နော်အဲ့လိုရှေ့နေရတဲ့တန်တရားမှာအခုလို့ ဖြစ်တာဟာဆမ်းမဟုတ်ဘူးဒါကြောင့်မို့ဘဝမှာကြုံတွေ့လာပြီဆိုလို့ရှိရင်သင်္ခါရတရားတွေနဲ့ပတ်သက်ပြီးတော့ဒါလောက်ရှိပြရတဲ့အတွေ့အကြုံတွေလွန်များပြီးတော့အကြိမ်ကြိမ်ထက်ထက်အကြောင်းထက်နေတဲ့ဘဝခရီးတွေကိုညီငွေဖို့သင့်ပြီတွေ့တာမှုကင်းပြတ်ဖို့သင့်ပြီတန်တရားကလွတ်အောင်ကြိုးစားဖို့သင့်ပြီလို့ ဒီသုတ်တန်နေအလုံးကိုအခုလိုပဲမြတ်စွာဘုရားကဒီကုန်းချုပ်ခေါ်ခဲ့တာဖြစ်တယ်20မြောက်နောက်ဆုံးသုတ်ကတော့မကြခင်ကတခါဟောခဲ့ဘူးတဲ့ဒီဟာသူ့ရွယ်တသုတ်တည်းဟောထားတယ်အဲ့တော့အခုနမတက်ကဒေသနာမှာဒီသုတ်လေးကိုထပ်ပြီးတော့ဟောပြမယ်ဆိုရင်သူကတမိုင်းကြောင်းခတ်ဆန်လာအခုဗမာပြည်တမိုင်းမှာလည်းပဲ ရှိကြတယ်လေပကံသွားလို့ရှိရင်စိတ်ခံစားရတဲ့ပုဂ္ဂိုလ်တွေရှိတယ်ပကံရောက်သွားလို့ရှိရင် ပကံသမိုင်းမှာပါဝင်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကပကံရောက်တိုင်းရောက်တိုင်းစိတ်ခံစားကြရတယ်သူတို့ဘာကြောင့်ဒီလိုဖြစ်တယ်ဆိုတာတော့သိကြမှသိမှာပကံရောက်ရင်လွမ်းသလိုလိုဆွေးသလိုလိုနဲ့ နေဘူးသလိုလိုဆိုတဲ့စိတ်ခံစားမှုတွေနဲ့အများကြီးဖြစ်ခဲ့ကြတယ်ဖြစ်တဲ့လူတွေရှိတယ်ပေါ့နော်အခုဒီနောက်ဆုံးသုတ်တန်ကမြတ်စွာဘုရားရာဇဂုပြည်ခေစကုတောင်မှာတောအကြောင်းမှာသရင်သုံးနေထိုင်စဉ်ရဟန်းနေပြီကိုဟောတာဖြစ်တယ်။တန်တရားရှိလျားတဲ့အကြောင်းပဲဟောတာပဲဖြစ်တယ် ဒီဗဒ္ဒကဘာမှာရှိတဲ့အပြောင်းလဲတွေဗမာပြည်မှာလည်းကြည့်လိုက်မယ်ဆိုရင်အပြောင်းလဲတွေဟာဓမ္မများတယ်ပေါ့ယမအစတကောင်ကလို့ဆိုတဲ့နေရာမှာအခုဒီနေ့ခေတ်တွေ့ရတဲ့တကောင်ကအေယာဝတီမြစ်ရဲ့ရှေ့ဘက်ရောက်တယ်ဟိုရှေးတုန်းကတကောင်ကအေယာဝတီမြစ်ရဲ့နောက်ဘက်မှာ မြစ်ကြောင်းပြောင်းသွားတယ်လို့ဒီလိုဆိုကြတယ်။ပြောင်းလဲမှုတွေတော့ရှိတယ်ပေါ့။ဒါမှန်တယ်။ဘုန်းကြီးတို့ငယ်ငယ်တုန်းကရွာနာမှာမြစ်ကြောင်းကအိမ်ရှိနားမှာကတ်နေတာ။အခုတော့အိမ်နဲ့တော်ဝေးသွား။ရွာနဲ့တော်ဝေးသွား။မြစ်ကြောင်းလေးပြန်နေဆိုတာအဗဓမ္မထင်ရှားတယ်။ကိုမွေးတဲ့ဒေသမှာပြန်ကြည့်လိုက်မယ်ဆိုရင် ဒုတိယကမ္ဘာစစ်အတွင်းတော့ကကိုင်းတော်တွေကြီးကျယ်ရှိတဲ့လက်ပံမင်းကြီးတွေကြီးတွေရှိတယ်တစ်ပင်ကြီးတွေကြီးတွေရှိတယ်။ညဆိုလို့ရှိရင်စီကြုံနေ ကိုင်းတော်တွေကြာခွေးအားအော်တဲ့အတန်တွေကြားနေရတယ်။ဒီကနေ့ခင်သွားကြည့်လိုက်လို့ရှိရင်ကိုင်းမင်ဆိုတာဒီဟာလို့ပြောရမှာလောက် ရှားသွားအောင် ရေပြင်းကြီးကကွင်းမြင့်ကြီးဖြစ်သွားတယ်ကွင်းမြင့်ကြီးဖြစ်ပြီးတော့အကုန်လုံးကစိုက်ခင်းနေဖြစ်သွားတယ်ပြောင်းလဲသွားပြီဘလောက်မှမကြသေးခင်ပြောင်းသွားတာဒါတွေကဟိုရှိတုန်းကဘုန်းကြီးတို့ရွာရဲ့ရှေ့ဘက်ဟိုဘက်ကန်းကရွှေကုန်းနိုင်ဆွဲရွာရှိတယ်အဲရွှေကုန်းနိုင်ရရွာပြင်ထွက်လိုက်တာ ਨੇ တော့ကြီးတွေရှိတယ် လူတွေအားထင်းခွေတဲ့အဲ့ဒီတောအုပ်တဲ့သွားခွေရအခုဆိုလို့ရှိရင်တောင်ကြီးရောက်တည်ထိုင်အောင် ပြောင်းတလင်းခတ်နေတယ်ဘာမှမရှိတော့သစ်ပင်ကိုမရှိတော့တောင်မောသစ်ပင်နေတောင်တဖြည်းဖြည်းကုန်လာဘယ်နေရာမှသစ်ပင်နေရာအုပ်ဆိုင်နေတာမရှိဘူးပြောင်းလဲမှုတွေလို့ပြောရမှာဖြစ်တယ်ခန့်ငယ်တော့တောင်ကြီးကိုတစ်ခါရောက်တယ် ကိုရင်မဝါတော့ကရောင်ရွှေရောက်ရင်တောင်ကြီးသွားတယ်ရောင်ရွှေရောက်တယ်ယထာနဲ့သွားတယ်အဲ့ဒီတော့ကဆိုရင်ယထာလမ်းပေးမှဆိုရင်တပည့်ကြီးတွေမော့ကြည့်လောက်အောင်ကြီးတယ်ပေါ့ကလောတို့ဘာလို့ဆိုထေဝပင်ကြီးတွေကြီးကြီးတယ်ကနေကိန်းသွားကြည့်ရင်မရှိတော့ဘူးအဲ့ဒါပြောင်းလဲမှုတွေဆိုတာ ဘဝအတွင်းမှာပဲအများကြီးပြောင်းလဲသွားတယ်အဲ့တော့မြတ်စွာဘုရားကဒီဗရကဝမှာနေမယ်ဖះငါးစုပွင့်တဲ့ဗရကဝမှာကောရမြတ်စွာဘုရားရဲ့အရင်ပွင့်သွားတဲ့ဖះသုံးစုကကုသနာမြတ်စွာဘုရားကောရကမနာမြတ်စွာဘုရားနဲ့ကတ္တဝမြတ်စွာဘုရားအဲ့ဒီသုံးစုပွင့်သွားတဲ့ကောရမဘုရားလက်ထက်အခြေအနေဟာ အကြီးကျယ်ပြောင်းလဲသွားတယ်ဆိုတာကိုဒီသုတ်တန်ကဟောထားတာပဲဖြစ်တယ်ဒါကဒီနေရာကို ကြည့်ပြီးရင်အမှန်မှထူးခြားတဲ့အနေအထားမျိုးတွေသမိုင်းကြောင်းကြည့်လိုက်ပဲဆိုရင်ရှေးတုန်းကရန်ကုန်ဆိုတာတကုံဆိုတဲ့မြို့သေးသေးလေးပဲလေပင်လယ်ကမ်းစပ်မှာရှိတဲ့တကုံဆိုတဲ့မြို့သေးသေးလေးပဲ ဟန္တာဝရီဆိုတဲ့ပဲခူးကလည်းပဲပဲခူးမြို့မဖြစ်ခင်တုန်းကဆိုရင်ငှက်တောင်မှဟင်းသားတွေတောင်မှပဲတကောင်ပဲနားတာတယ်လို့ဆိုတာပဲကုန်းကအဲ့တော့ပြောင်းလဲနေတာပေါ့ပြောင်းလဲလာတဲ့အနေအထားတစ်ခုပြောပြတာဘယ်နေရာပဲဖြစ်ဖြစ်စင်တာဝရပြောင်းလဲနေတဲ့အရာတွေကြီးပဲအင်္ဂလိပ်လက်ထက်တုန်းက ရွှေကုံဖျားပေါ်မှာကြားတက်တယ်ဆိုတာငယ်ငယ်တော့ကြားခဲ့ဘူးတယ်ပေါ့ရွှေကုံဖျားကြားတက်တာငားရမြကြားဆိုတာကောရာရီတနတ်နဲ့ပြစ်လို့ကြားသိသွားတယ်ဆိုတဲ့အကြောင်းငယ်တော့ကြားဘူးတာပြောတာနော်အဲ့တော့ကနေ့ကကြားတက်ဖို့မပြောနဲ့ရွှေကုံဖျားဆိုတာ ဘယ်နှမပြောင်းလဲသွားပြီတောမဟုတ်တော့အရှိရုံပတ်ဝန်းကျင်ကရင်တော့တောရကြောင်းနေကြီးပဲဒါပေမဲ့နာမည်ကခြားတောရတို့အလဲတောရတို့အဲ့လိုခေါ်တာတကယ်တောတွေပဲတော့ကနေခေပြောင်းသွားတာကြည်လိုက်ပေါ့ရွှေရုံကောင်ကမျိုးလဲလို့ဖြစ်နေအဲ့တော့မကြခင်ပဲပြောင်းလဲမှုတွေဆိုတာရှိတယ်ဒီဖះလက်ထက်မှာနေမယ်နှစ်တောင်မှပဲလူတယောက်ရဲ့သက်တမ်းတောင် မကုန်းခင် ပြောင်းလဲမှုတွေကအကြီးကျယ်ဖြစ်သွားတယ်ဆိုတာအမှန်တမ်းထင်ရှားအစစအရာရာပြောင်းလဲတာအခုမကြခင် နေ့တွေပဲကြည့်ပဲဆိုရင်ဘုန်းကြီးတို့ဘဝထဲမှာပဲအရင်တော့အေရဝတီတိုင်းနဲ့အကြောင်းကုန်းတို့ ပသိမ်တို့သွားမယ်ဆိုလို့ရှိရင်သင်္ဘောနဲ့တညလုံးစီးရတယ်နောက်တည့်ကျမှကံကောင်းရင်စောစောရောက်တယ်လို့မို့ဆိုမရောက်ဘူး သိမ်သွားရင်ဗန္ဓုလတို့ဗန္နကတို့ဆိုတဲ့သင်္ဘောတွေစီးတညလုံးစီးရတာမနဲ့ကျမရောက်တာ။ဟောကနေ့ခေတ်ကြတာအဲ့လိုမဟုတ်တော့ဘူးလေကားနဲ့နှစ်နာရီသုံးနာရီအတွင်းရောက်သွားပြီ။ဒါလည်းပြောင်းလဲမှုတွေလို့ခေါ်တာပဲ။ကြီးကျယ်ပြောင်းလဲသွားတာပဲ။အေယဝတီတိုင်းကလူတွေကအရင်တော့ကအေယဝတီတိုင်းမှာအပြောတစ်ခုရှိတယ် တနေရာနဲ့တနေသွားရင်အဲခုချိန်သွားရင် ရေမမီတော့ဘူးခုချိန်သွားရင်ရေမီသေးတယ်ရေမီတယ်ရေမမေဘူးဆိုတဲ့အသုံးဟာကနေပြောက်သွားပြီဘုန်းကြီးတို့ငယ်တုန်းကကြားခဲ့သေးတယ်အဲ့ဒါဒီချိန်သွားလို့မမီတော့ဘူးဆိုတာချောင်းနေမြောင်းနေတယ်မှရေကိုမီအောင်သွားရတယ်ရေတဲ့ရေကြရှည်ချမ်းနဲ့တွေးနေလို့ရှိရင်သွားလို့မရတော့အခုခေတ်တော့ ရှည်တဲ့ရေချဆိုတာစကားနဲ့တော့ထဲ့မပြောကြတော့ပါဘူးပြောင်းလဲမှုတွေလို့ဆိုလို့ရပေါ့နော်အဲ့လိုပဲမြတ်စွာဘုရားကတန်တရားကြီးရဲ့ရှင်နေရခြင်းကြောင့်ပြောင်းလဲတဲ့သဘောတရားတွေကိုဟောတာဒါသင်္ခါရတရားရဲ့မမြဲမှုဆိုတာဒီလိုဆင်ခြင်စဉ်းစားတာလည်းပဲဝိပဿနာဉာဏ်ရဲ့အခြေခံဖြစ်တယ် တို့ငယ်ငယ်တော့ဘလို့အခုကြတော့ဘလို့ตายရတဲ့အနေနဲ့တော့မကြည့်နဲ့နော်ตายရတဲ့အနေနဲ့မဟုတ်ဘူးမတည်မြဲတဲ့သဘောနဲ့ကြည့်မယ်ဆိုရင်ဝိပဿနာဖြစ်ပါတယ်အဝိပဿနာဉာဏ်ဖြစ်ဖို့ရာအတွက်ဒီလိုစဉ်းစားတာကောင်းတယ်ဝိနည်းမှာဆိုလို့ရှိရင်ယဟန်နေตายရတဲ့အနေနဲ့ကိုမျက်နှာကိုမှန်တယ်မှမကြည့်ရဘူးလို့ခေါ်ထားတယ် သို့တော့မှန်ကြည့်ပြီးတော့ငါတော်တော်အိုသွားပါပြီလားလို့တန်ဝေကားနဲ့ကြည့်ရင်တော့ကြည်ကောင်းမြန်ရောဆိုလိုတာကအကုသိုလ်ဖြစ်မဲ့ဆိုရင်တော့ဘယ်ဟာဖြစ်ရှောင်ကုသိုလ်ကုသိုလ်စိတ်နဲ့ဆိုရင်တော့လုပ်လို့ရတယ်လို့ဆိုလိုတယ်သဘောကအဲ့တော့မှန်ကြည့်ပြီးတော့ကိုယ့်ကိုตายရတဲ့အနေနဲ့တော့မကြည့်နဲ့တဲ့ တာဝေကအနေနဲ့ကြည့်လို့ရတယ်လို့ဆိုလိုတယ်။ဒါကြောင့်မို့ပြောကြတာနဲ့တချို့ကပွဲတော်မှာတာဝေကနဲ့ကြည့်ပြီးတော့မကြည့်တတ်တော့တဏှာကြည့်တတ်တော့ဘာဝနာဆိုပြီးပွဲကြိုက်တာလားဘာလားမသိပါဘူးအဲ့လိုလုပ်သေးတယ်။သို့သောများသောအားဖြင့်ပွဲကြည့်တဲ့အခါမှာဘာဝနာနဲ့ကြည့်နိုင်ဖို့ဆိုတာတော်တော်ရင်းကျက်မှပဲကြည့်နိုင်မှာ။တဏှာနဲ့ကြည့်ဖို့ရတော့ အဲ့လိုမျိုးကြတော့ကိုယ့်ကိုထင်သေးဟိုတင်းပေါ့အထင်ကြီးပြီးတော့မလုံးသင့်ဘူးဥပမာမဲ့ဆင်ကြီးတကောင်ကရေထဲမှာဆင်းပြီးတော့ငုံလိုက်ပေါ်လိုက်လှုပ်ပြီးတော့ဆင်ကြီးကကစားတာအဲဆင်ကြီးတော်မှဒီလိုကစားနိုင်သေးတာပဲငါလဲရေထဲဆင်းပြီးကစားအောင်မယ်ဆိုပြီးတော့ရှုံးတကောင်ကဆင်ကြီးမြုပ်လောက်တဲ့ရေထဲဆင်းရင်မြုပ်သွားမှာပေါ့သူကတော့ စင်ကစားသလိုသူပဲစားလို့ရမလဲအဲ့ဒါလိုပဲမကြည့်တတ်တော့ကြည့်တတ်တော့ဘာဝနာဆိုရင်တကယ်ကမ္မထမ်းရည်ကျက်နေတဲ့ပုဂ္ဂိုလ်တွေကြည့်ရင်တော့ဘာဝနာဖြစ်ကောင်းဖြစ်မယ်မရင်ကျက်တဲ့ပုဂ္ဂိုလ်သွားကြည့်ရင်တော့တဏှာဖြစ်ဖို့ကပုံများတယ်ပေါ့အဲ့ဒါမျိုးအတုမယူပါဘူးလို့ပြောတာတုမယူပါဘူးပြောတာ အဲ့တော့ကိုယ်ထာနဲ့ကိုကိုယ်တိုင်းတာနဲ့ကိုပဲလောက်ကြရမှာဖြစ်တယ်အဲ့တော့ဒီသုတ်တံမှာမြတ်စွာဘုရားကတန်တရားအလွန်ရှင်းနေလို့တဲ့ဝေဘုလန်တောင်ကြီးကိုကြည့်ပြီးတော့ဟောတာမြတ်စွာဘုရားရှင်းတော့ငါတဲ့ဒီဝေဘုလန်တောင်ကြီးကို ဝေပုံလလို့မခေါ်ဘူးတဲ့ပါစိနဝန္တာလို့ခေါ်တယ်တဲ့နာမည်ပါပြောင်းသွားတာနော် ပါစိနပါစိနဝန္တလို့ခေါ်တယ်ဟုတ်တယ်ရန်ကုန်ကလည်းတကုံလို့ခေါ်တာရန်ကုန်မခေါ်ဘူးအလောင်းမင်းတရားဥအောင်စီရရန်ကုန်ကိုသိမ့်ပြီးတော့မှရန်ကုန်လို့နာမည်မဲ့တာငကုံတော့ကတကုံပဲအဲ့ဒီမှာဝေဘုံလတောင်ကြီးရဲ့အမည်ကပါစီနဝန္တလို့နာမည်ပေးတယ်တဲ့အဲ့ဒီခေတ်ကဒီဒေသမှာ နေတဲ့လူတွေက တိဝရာဆိုတဲ့လူမျိုးတွေနေကြတယ်အဲ့ဒီတိဝရလူမျိုးတွေရဲ့တက်တန်းကအနှစ်၄တောင်းအသက်ရှည်ကြတယ်အဲ့ဒီအချိန်မှာတိဝရတိဝရလူမျိုးတွေဟာ၄တောင်းနဲ့မှမွေးဖွားပြီးတော့ ဒီပါစီနဝန္တတောင်ကိုတက်တဲ့အခါမှာ၄ရက်တက်ပြီးတော့၄ရက်ပြန်ဆင်းရတယ်အတက်၄ရက်အဆင်း၄ရက်တောင်ကြီးကဘလောက်မြင့်တယ်ဆိုတာဆင်းစဉ်းစားဖို့တောင်ထိပ်ရောက်ဖို့အတွက်၄ရက်တက်ပြန်ဆင်းရင်လည်း၄ရက်အဲ့ဒီအချိန်မှာကကုသန္တမြတ်စွာဘုရားပွင့်ခဲ့တာတဲ့အဲ့ဒီခေတ်ကကကုသန္တမြတ်စွာဘုရားပွင့်ခဲ့တယ်ကကုသန္တမြတ်စွာဘုရားရဲ့ လက်ဝဲရန်လက်ရရန်အက္ခတဝကတပိနှစ်ပါးကလက်ရရန်ကရှင်ဝိတုရလက်ဝဲရန်ကရှင်သင်္စီဝါဆိုရအက္ခတဝကနှစ်ပါးရှိတယ်တဲ့မြတ်စွာဘုရားဒီလိုပြောပြီးတော့ကဲချိကြသန်းနဲ့ယဟန်တွေကိုပြောပြဒီတောင်ကြီးရဲ့နာမည်ပါစိနဝန္တာဆိုရအမည်လည်းပျောက်သွားပြီတဲ့မရှိတော့ဘူးလူတွေလည်းအကုန်သေးကုန်ပြီတဲ့ မြတ်စွာဘုရားလည်းပြိဋိဘဆံသွားပြီတဲ့ကဥဒ္ဒနာမြတ်စွာဘုရားဧဝံအနိစ္စဘိက္ခုသင်္ခါရသင်္ခါရတရားတွေကအဲ့ဒါလို့ကိုမမြဲတာတဲ့ဧဝံအတုဝဘိက္ခုသင်္ခါရသင်္ခါရတရားတွေကအဲ့ဒါလို့ခိုင်ကန့်တာမရှိဘူးဧဝံအနတ္တတိကဘိက္ခုသင်္ခါရသင်္ခါရတရားတွေဟာသက်ရှုချောင်တာမရှိဘူး ယာဝင်စီရံဘိကွေလမေဝသဗ္ဗသင်္ခါရေတုနိဗ္ဗိန္တိတောအလံဝိရစီတောအလံဝိမုစီတောသင်္ခါရတရားတွေပေါ်မှာညီငွေ့ဖို့ကြိုးစားတဲ့တွေ့တာမှုတွေဖြတ်ဖို့ကြိုးစားလွတ်မြောက်ဖို့ကြိုးစားကြလို့ဆိုဟုတ်တယ်လေပကံသွားလို့ရှိရင်လေဟိုငေးဒီငေးနဲ့ဟိုဟာကြည့်တာကြည့်ပြီးတော့ပြန်မလာနဲ့စဉ်းစားကြည့်လိုက်အရိမတ္တနာပကံမြေကြီးကိုတည်သွားတာ အနောရမင်းကြီးမရှိတော့ဘူးအခုဘသူနေနေတော့အဲ့ဒီနောရမင်းကြီးမရှိတော့ဘူးနောထဘုရင်ရဲ့နောက်ဆက်ခံတဲ့မင်းကြီးလည်းမရှိတော့ဘူးရှင်းတော့ကအရိမတနာဆိုတဲ့နာမည်နဲ့ခေါ်လာတဲ့အခုခေတ်တော့ပကံလို့ပဲခေါ်နေတယ်အဲ့တော့အရိမတနာဆိုတဲ့နာမည်နဲ့ပျောက်သွားပြီနော်ဘုရင်ကြီးလည်းတည်သွားပြီဖခင်တွေလည်းပြိုကျကုန်ပြီ တော်တော်များများပျက်စီးကုန်ပြီသင်္ကာရတွေကမမြဲပါလားလို့ပကံဖျားဥသွားရင်အဲ့လိုစဉ်းစားခဲ့အဲ့လိုတွေးလာလို့ရှိရင်ဒါဝိပဿနာဉာဏ်ဖြစ်တယ်အဲ့လိုပဲစဉ်းစားမှာပဲဖြစ်တယ်နော်နောက်တစ်ခါမြတ်စွာဘုရားကဟောဒီဝေဘုံလာတောင်ကြီးဟာတဲ့တစ်ချိန်တုန်းက ဝင်းကကတောင်လို့ခေါ်ခဲ့ကြသေးတယ်တဲ့လူမျိုးတွေကတော့ရောဟိတတဆိုတဲ့လူမျိုးတွေဒီနာမပတ်ဝန်းကျင်မှာနေကြတယ်သူတို့ရဲ့တက်တန်းကတော့အနှစ်3000 3000တန်းတဲ့ရောဟိတတလူမျိုးတွေဟာဝင်းကကတောင်ကိုတက်တဲ့အခါမှာ3ရက်ကြာတက်ရတယ်3ရက်ကြာပြန်ဆင်းရတယ်တဲ့အဲ့ဒီချိန်မှာကောဏဂမနမြတ်စွာဘုရားပွင့်တယ် ကောဏကဝဏမြတ်စွာဘုရားရဲ့တာဝကနှစ်ပါးတော့ရှင်ပိယောသနဲ့ရှင်ဥဒ္ဒရနှစ်ပါးတို့ဟာလဲဝဲရနဲ့လဲရရဖြစ်တယ်ရဟန်းတို့စဉ်းစားကြည့်ကြအဲ့တော့ခေါ်ခဲ့တဲ့ဝင်ကကဆိုတဲ့နာမည်လဲတောင်းရင်နာမည်ကလည်းပျောက်သွားပြီတဲ့အဲ့ဒီရောဟိတသဆိုတဲ့လူတွေလည်းမရှိတော့ဘူးဂုံသေးသွားပြီ ကောဏကဝဏမြတ်စွာဘုရားလည်းပြိဋိဘံဆံသွားပြီဒါကြောင့်သင်္ခါရတရားတွေကဘယ်မှမမြဲဘူးလို့တမိုင်းကြောင်းကိုဖော်ပြပြီးမြတ်စွာဘုရားဒီတုတ်တံကိုဤစနစ်ပေးသွားတာနော်ဤစနစ်ပေးသွားအဲ့တော့ဗေနိယရောက်ရောက်တမိုင်းသိထားလို့ရှင်မန္တလေးရောက်ရင်မန္တလေးနန်းတော်ကြီးမြင်လိုက်လို့ရှင်အော် ဒီနန်းတော်ကြီးတည်သွားတာမင်းတို့မင်းကြီးမင်းတို့မင်းကြီးလည်းမရှိတော့ဘူးယရဏပူရဆိုတဲ့နာမယရဏပုံစားဆိုတဲ့နာမည်လည်းမရှိတော့ဘူးအဲ့တော့တိဘောမင်းနေတယ်တိဘောမင်းလည်းမရှိတော့ဘူးပြောင်းလဲသွားပြီအဲ့ခေတ်ကလူတွေလည်းတရားမှမရှိတော့ဘူးအလုံးဟာပြောင်းလဲကုန်ကြပြီလို့ဒါတန်ဝေခဖြစ်เสียအတွေ့လေး အမရပူရမြို့ရောက်တဲ့အခါကျတော့လဲစဉ်းစားကြည့်ပေါ့အမရပူရမြို့ကိုအင်အိုင်ဝိုက်လီအမရတီဆိုတဲ့အတိုင်း1144 AI widely အမရပူရမြို့လို့တဲတယ် အမရပူရဆိုတာအမရမသေးတဲ့ပူရမြို့မသေးတဲ့မြို့လို့ပြီးတာဘိုးတော်မင်းတရားကြီးတဲ့သွားတဲ့မြို့အမရပူရသူခေကမဓမ္မဟိုထွန်းကားခဲ့တယ်ပေါ့စာပေအားစာပြီးတော့ထွန်းကားတယ်အခုဘိုးတော်မင်းတရားကြီးလည်းမရှိဘူးနာမည်လေးတော့ကြံသေးတယ်အမရပူရ တခါတည်းအကြတော့မန်းလေးရဲ့တောင်ဘက်မှာနေလို့တောင်မျိုးလို့လည်းခေါ်ကြတယ်နောက်တစ်ချိန်ရောက်လို့ရှိရင်နာမည်တွေလည်းပျောက်သွားမှာဖြစ်တယ်ဟောအဲ့လိုပြောင်းလဲသွားတာလို့ဆိုတော့အခုမရပူရာမျိုးခွက်ရာဆိုရင်ပျောက်နေပြီကျုံတွေလည်းကောသွားပြီသို့တော့ကံကောင်းတာတော့ကျုံတောင်လေးတောင်မှာဖရာလေးစုတဲခဲ့တယ်ရွှေလင်းပင်တို့ ရွှေစကားတို့ထမရဲ့အဲ့ဒီဖရာလေးစုရှိလို့မျိုးခွက်ကတော့မပြောက်ဘူးပြန်ဖော်မဲ့ဆိုရတယ်တော်တော်အရင်ပုံစံမဟုတ်တော့ဘူးအကုန်လုံးပြောင်းလဲသွားပြီတော့ဒီလိုဆိုလိုတာပေါ့အရာခတ်သိမ်းဟာပြောင်းလဲနေတယ်ဆိုတာအမြဲတည်းသောတရားလို့ဒီလိုနှလုံးသွင်းရမှာဖြစ်တယ်အထုံတော်မြတ်စွာဘုရားဆက်ပြောတာဆက်ပြီးဟောတာတော့အေးတစ်ချိန်တုန်းကလည်းဒီဝေဘုံလာတောင်ကြီးကိုသူပတ္တတောင်လို့ခေါ်ခဲ့တယ်တဲ့ အဲ့ဒီတော့ကလူတွေရဲ့လူမျိုးတွေဟာသုတ်ပိယဆိုတဲ့လူမျိုးတွေတဲ့ဒီနပတ်ဝန်းကျင်မှာနေခဲ့ကြတယ်သုတ်ပိယလူမျိုးတွေရဲ့တက်တန်းဟာအနှစ်2000ရှည်တယ်သုတ်ပိယလူမျိုးတွေဟာဒီတောင်ပေါ်ရောက်ဖို့ရအတွက်2ရက်တက်ရတယ်ပြန်ဆင်းတော့လဲ2ရက်အဖေရတစုဒါဒီတကဘာထဲတင်ပြောင်းလဲနေတာကိုပြောတာဒီဗဒကဘာထဲမှာတင်ပြောင်းလဲတာဖေရတစုနဲ့တစုကြားဟာ တေယုဇနာမြင့်တက်တယ်ဆိုတဲ့အဆိုရ တောင်တွေကနှိမ့်လာတယ်မြေကြီးကသာမြင့်လာတောင်ကတော့မြင့်မသွားဘူးမြေကြီးကပဲမြင့်လာအဲ့ဒီအချိန်မှာကသဝမြတ်စွာဘုရားပွင့်တယ်ကသဝမြတ်စွာဘုရားရဲ့တပည့်နှစ်ပါးတော့ရှင်ဒိဋ္ဌာနဲ့ရှင်ဗာရထွာစာတို့ပဲဖြစ်တယ်အေးအဲ့ဒီခေတ်ကတောင်ရဲ့နာမည်လည်းပျောက်သွားပြီလူမျိုးတွေလည်းသေသွားပြီ ဖះလည်းပြိဋိဘံဆံသွားပြီတဲ့မြတ်စွာဘုရားကခေစကုတောင်ကနေပြီးတော့ဝေပုံလတန်ကိုလက်ညှိုးထိုးပြီးတော့ဒီဝေပုံလရဲ့သမိုင်းကြောင်းကိုပြန်ပြောပြအဲ့တော့သမိုင်းကြောင်းကိုပြောတဲ့အခါမှာတန်ဝေကနဲ့ပြောတာတခါတရံကျတော့စကားဆိုတာတိရိစ္ဆာနကထာလို့လည်းခေါ်တယ်ဆိုပါစို့ သမိုင်းကြောင့်ပြောတဲ့အခါမှာမြတ်စွာဘုရားကယဟန်တွေကိုရာဇကထာဘယင်းတွေအကြောင်းပြောရင်ตายရတဲ့အနေနဲ့မပြောရဘူးနောက်ဆုံးကျတော့ကမ္မထမ်းဖြစ်အောင်ဘယ်လိုပြောမလဲအဲ့ဒီအညီလည်းမရှိတော့ဘူးခုတန်တရားသင်္ခါရဆိုတာဘယ်ရမှမမြဲဘူးဆိုတာနဲ့အဆုံးသတ်အဲ့ဒါတိရစ္ဆာနကထာအဖြစ်ကလွတ်သွားတယ်နော်တိရစ္ဆာနကထာလွတ်သွား ဗမာပြည်မှာထင်ရှားခဲ့တဲ့ရုပ်ရှင်မင်းသားမင်းသမီးတွေပြောကြရင်လည်းပြောပေါ့ဘုန်းတို့ဘုန်းကြီးတို့ငယ်တော့ရွှေပါဆိုတဲ့အတိုက်ခိုက်ကောင်းတဲ့မင်းသားမရှိတော့ဘူးပျောက်သွားပြီခုဒါအနေစာပဲပေါ့အမင်းသားမင်းသမီးတွေအကြောင်းပြောရင်လည်းပဲဒါတရုပ်ဆောင်တဲ့ပုဂ္ဂိုလ်တွေဟာဒီလိုပဲအသည့်အသည့်တွေပေါ့ဟောင်းဟောင်းတွေကပျောက်ကွယ်သွားကြတာ ဘယ်ဘယ်အတိုင်းဝိုင်းပဲဖြစ်ဖြစ်နော်အတိုင်းဝိုင်းပဲဖြစ်ဖြစ်ပေါ်လာပြီးတဲ့နောက်ဟာတည်မြဲနေတာမရှိဘူးအလုံးကပျောက်ကွယ်သွားကြတာပဲအဲ့ဒါကိုဧဝံသင်္ခါရအနိစ္စသင်္ခါရတရားတွေဆိုတာလုံးဝမတည်ငြိမ်ဘူးဖြစ်ပြီးရင်ပြတ်သွားတယ်ဆိုတာမြတ်စွာဘုရားက အဲ့လိုဝေပုံလတောင်လေးကိုကြည့်ပြီးတော့ယဟန်တွေကိုသမိုင်းကြောင်းမှာထည့်ပြီးတော့ပြောပြနေတာအဲ့ပြောပြနေတဲ့အချိန်နောက်ဆုံးမြတ်စွာဘုရားဗာပြောတော့အခုအခုအချိန်ပြောမယ်ဆိုရင်ဒီတောင်ဟာဝေပုံလတောင်လို့ခေါ်တယ်ဝေပုံလတောင်လို့ခေါ်တယ်ဒီတောင်ရဲ့ပတ်ဝန်းကျင်မှာနေကြတဲ့လူတွေကမကရလူမျိုးတွေနေကြတယ် မာကရလူမျိုးတွေရဲ့အသက်ကတော့အဝိဓမ္မတိုးပါတယ်တဲ့အကြဆုံးနေရတဲ့လူ တောင်မှပဲအသက်တရာအသက်တရာတဲ့နည်းနည်းပဲပိုးပါတယ်တဲ့မာကရလူမျိုးတွေဟာဒီတောင်ကိုအခုတက်အခုဆင်းဟောရက်တောင်မကြဘူးအခုတက်သွားပြီးပြန်ဆင်းလာခဲ့တခဏအတွင်းမှာပဲအသက်ဆင်းလုံးနိုင်တယ်အခုချိန်မှာတဲ့ငါဖះပွင့်တယ် ငါရဲ့တပည့်နှစ်ပါးတော့သာရိပုတ္တနဲ့မောက္ကလံပဲအေးနောက်တစ်ချိန်ဖြစ်လာလိမ့်မယ်တဲ့နောက်တစ်ချိန်ဖြစ်လာလိမ့်မယ်တဲ့အရင်စေဝိမတ္တပပ္ပတတသမင်ညာအန္တရတာဧတတိဝေပုံလတောင်ဆိုတဲ့အမြင်ကြီးကလည်းပျောက်သွားလိမ့်ဦးမယ်မြတ်စွာဘုရားနောက်တစ်ချိန်ဖြစ်လာလိမ့်ဦးမယ်တဲ့ဝေပုံလတောင်အမြင်ပျောက်သွားလိမ့်မယ်ဣမေသမနုဿာကာလင်ဂရိတံတိ ဒီလူတွေလည်းအကုန်လုံးသိသွားကြလိမ့်မယ်အဟိစ္စာပြိနိဗ္ဗာန်ဣဒာမိငါလည်းပဲပြိနိဗ္ဗာန်ဆံရလိမ့်မယ်ဧဝံအာနိစာဆိုတဲ့ဆိုရအဲ့လိုပြောအဲ့တော့သဘာဝတရားတွေရဲ့ဒီဝိပဿနာဉာဏ်ဖြစ်အောင်မှန်ကန်တဲ့အတွေ့အတော်တွေနဲ့တွေ့တော့ဆင်ခြင်ဖို့ဒီသုတ်တံကိုဟောတာဖြစ်တယ်မြတ်စွာဘုရားဒါကြောင့်မို့ဏီကုန်းချုပ်မှာတော့မြတ်စွာဘုရား အနိစ္စဝတ္တသင်္ခါရဥပါဒဝယတမိနောဩပိစိတ်တဝနေရုသန္တိတေတံဥပသမောသူခောဆိုတဲ့ဒီဒေသနာတော်နဲ့နေကုံချုပ်ထားတာဖြစ်တယ်အကြောင်းတရားတွေပေါင်းစပ်ပြီးထုတ်လုပ်ထားတဲ့သင်္ခါရဆိုတဲ့တရားတွေဟာဖြစ်ပြီးရင်ပျောက်ကွယ်သွားတဲ့သဘောရှိတယ်မမြဲဘူးဆိုတာဖြစ်လာပြီးပျောက်ကွယ်သွားတဲ့သဘောကိုပြောတာဖြစ်လာတယ်ပျောက်ကွယ်သွားတယ်အနိစ္စဝတ္တမမြဲတဲ့သဘောရှိတယ် ဥပါဒဝယဓမ္မိနော ဖြစ်ချင်း ဖြစ်ပြီးရင်ပြတ်သွားတဲ့သဘောရှိတယ်။ဥပိစိတ်ဝါနိရောဇန္တိဖြစ်လာပြီးတဲ့နောက်မှာ လုံးဝချုပ်ပြောက်သွားတယ်။ဒါသဘာဝပဲ။လူတွေကလည်းမွေးပြီးတည်သွားကြတာပဲလေ။ရှင်သာရိပုတ္တရာလောင်းတို့စဉ်းစားသလို ပွဲကြည့်ရင်အာဒီပွဲမှာရှေးရှေးပိုင်းကတော့လက်ခုပ်တီးလို့ ဆူတွေချလို့ပန်းကုန်းတွေတက်စွန့်လို့လုပ်တယ်နောက်ပိုင်းကျတော့စဉ်းစားတယ်အနှစ်တရာအတွင်းဒီလူတွေကုန်သေးသွားကြမှာပဲဆိုတော့စဉ်းစားလာတဲ့အခါတန်ဝေရဖြစ်သွားတယ်လက်ခုပ်တီးခြင်းအော်ဘာပေးခြင်းဆူချခြင်းမလုပ်တော့ဘူးသူတို့မသေးတဲ့တရားရှာမယ်ဆိုပြီးပွဲကြည့်ရကထွက်သွားကြတာပဲရှင်သာရိပုတ္တရာအခုလည်းကိုယ့်ကိုယ်ဆင်ခြင်စဉ်းစားကြည့်လို့ရှိရင်ဒီသဘောနဲ့ဆင်ခြင်သုံးသပ်နိုင်တယ်ဒါမှဝိပဿနာဉာဏ်အစစ်ဖြစ်မှာ နော်အနိစ္စဝတ္တသင်္ခါရနေ့စဉ်ကိုယ်ကိုဆင်ញင်ဖို့ဥပ္ပါရဝယဓမ္မိနောဘယ်ရာမှမမြဲဘူးဖြစ်လာပြီးရင်ပျက်စီးရတဲ့သဘာဝတွေဖြစ်တယ်ဖြစ်ပြီးရင်ချုပ်သွားကြမှာပဲဖြစ်တယ်တေတံဥပသမောတုခောအဲ့ဒီဖြစ်ပြီးပြတ်သွားတဲ့အရာတွေအလုံးငြိမ်းသွားမှာပဲချမ်းသာဒုက္ခဆိုတာရမယ်တည်မြဲတဲ့ချမ်းသာဒုက္ခဆိုတာဖြစ်နိုင်တယ် တေတံဥပသမောသင်္ခါရတရားတွေရဲ့လုံးဝငြိမ့်သွားတာနိဗ္ဗာန်ဆိုတာသင်္ခါရတရားတွေမရှိတော့တဲ့ဟာကိုပြောတာသင်္ခါရတရားတွေလုံးဝငြိမ့်သွားတယ်မရှိတဲ့အရာဒီနိဗ္ဗာန်ပဲအဲ့ဒီနိဗ္ဗာန်ကျမှဒုက္ခအဲ့တော့မရှိ မရှိပဲနဲ့ဘာဖြစ်လို့ချမ်းသာတော့ဆိုရှင်သာရိပုတ္တရာလို့ဖြေးတယ်လို့ပဲဖြေးရမှာဒါနိဗ္ဗာန်မှာ စိတ်ခံစားစရာမရှိဘဲနဲ့ဘယ်လိုလုပ်ချမ်းသာတယ်လို့ပြောရတော့ဆိုအဲ့ဒီစိတ်ခံစားမှုမရှိတာကိုကချမ်းသာတယ်လို့ပြောတာစိတ်ခံစားမှုရှိနေသေးရင်ချမ်းသာအောင်မှမဟုတ်ဘူးစိတ်ခံစားမှုမရှိတာကိုကကောင်းတယ်ဒါကြောင့်ဒေတာဥပသမောတုခေါ်ဖြစ်ပြီးပြတ်သွားတဲ့အရာတွေအလုံးခြုံငိမ့်သွားပြီသင်္ခါရတွေခြုံငိမ့်သွားပြီဆိုမှတကယ်ချမ်းသာဆိုတာတွေ့မှာပါလို့မြတ်ဗုဒ္ဓရဲ့လမ်းဆုံးပန်းနိုင်ဖြစ်တဲ့ နိဗ္ဗာန်ကိုညွှန်ပြပြီးတော့ဤကုန်းချွတ်တာဖြစ်ပါတယ်ဒီတွင်မဲ့တန်ရုဒနိကာယအနာမရကတန်ရုမလာတဲ့သုတ်ပေါင်း20ဟောကြားလို့ပြီးသွားပြီတရားချစ်ခင်သူတော်စင်ပြိဿပေါင်းတို့မြတ်ဗုဒ္ဓရဲ့အနာမတက်ကဒေသနာကိုနိုင်ယူမှတ်သားကြရတဲ့အခါမှာမိမိတို့အနေနဲ့စဉ်းစားမပြတ်ဆင်ញင်စဉ်းစားဖို့ရာကတော့အမှန်တန်ရှည်ရတဲ့တန်တရားကြီးဟာ တို့တွေညီငွေဖို့တင့်တော်ပြီဒီတန်တရားကြီးကလွတ်မြောက်အောင်တို့တွေကြိုးပမ်းကြရမှာ ဖြစ်တယ်လို့ကိုယ်စီကိုယ်စီတတိကြီးစွာထားပြီးတော့ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းအာဓုသာဓုသာဓု